အခန်းကြီး23အငယ်1မှ30တပန်သာရဖျား၏နှုတ်ကပတ်တော်သည်ငါစီတို့ရောက်လာ၍အချင်းလူသားအမိမကွဲပြားသောညီမနှစ်ယောက်ရှိ၏သူတို့သည်အသက်ငယ်စဉ်အခါအေဂုတုပြည်၌မတရားသောမေထုံကိုပြုကြ၏ထိုပြည်၌သူတို့၏သားမြတ်ကိုပွတ်နေ၍အပြိုမအတရေကိုရှုံချကြ၏အမကအဟောလညီမကအဟောလိဘအမည်ရှိ၏ ထိုသူနှစ်ယောက်တို့သည်ငါ၏ခင်မွန်းဖြစ်၍သားသမီးတို့ကို ဖွားမြင်ကြ၏။အဟောလအမည်သည်ရှမာရိဟု၍၎င်းအဟောလိဘအမည်သည်ယေရုရှလင်ဟု၍၎င်းဆိုလိုသည်။အဟောလသည်ငါ၏ခင်မွန်းဖြစ်စဉ်အခါမတရားသောမေထုံကိုပြု၏။မိမိရည်စားသည်ဟုသော ပြာသောအဝတ်ကိုဝတ်သောမိမိအိမ်နီးချင်းအာရှုရိအမျိုးသားဘူမင်းဝမင်း ချစ်ဖွယ်သောလူမျိုး မြင်းစည်းသူရဲတို့ကိုတတ်မဲ့၏ထိုအာရှုရိလူကောင်းလူမြတ်အပေါင်းတို့နှင့် မတရားသောမေထုံကိုပြု၏တတ်မဲ့သောသူအပေါင်းတို့၏ရုပ်တုများနှင့် ကိုကိုညစ်ညူးစေ၏အသက်ငယ်စဉ်ခါအေဂရုပြည်၌သူနှင့်တင့်နေ၍အပြိုမအထရေကိုရှုံချသဖြင့်အထက်ထက်မတရားသောမေထုံကို ပြုကြသည်နှင့်ညီ၏ အဲဂုတ်တုမေတုံကိုလည်းမစွန့်ပြစ်မိဝဲလျက်နေ၏ထိုကြောင့်သူတက်မဲ့သောရည်စားအာရှုရိလူတို့၌သူကိုငါအပ်၍သူတို့သည်အဝတ်ကိုချွတ်ကြ၏သူ၏သားသမီးတို့ကိုတင်းသွာ၍သူကိုဓာနှင့်ကွပ်မျက်ကြ၏ထိုတို့အပြစ်စီရင်ခြင်းကိုခံရသောအပြင် မိမတကာတို့တွင်ကြော်စောသောမိမဖြစ်လေ၏အငယ်၁၁မှ၂၀ ထိုအမှုကိုညီမအဟောလိပသည်မြင်သောအခါ အမထက်သာ၍တတ်မဲ့သောစိတ်ရှိသည်နှင့် အမထက်သာ၍မတရားသောမေတုံကိုပြု၏တင့်တယ်သောအဝတ်ကိုဝတ်သောမိမိအိမ်နီးချင်းအာရှုရိအမျိုးသားဘူမင်းဝုံမင်းချစ်ဖွယ်သောလူမျိုး မြင်းစည်းသူရဲတို့ကိုတတ်မဲ့၏ထိုအခါသူသည်ညဉ့်ညူးကြောင်းနှင့်အမလိုက်သောလမ်းသို့လိုက်ကြောင်းကိုငါသိမြင်၏အထူးသဖြင့် မတရားသောမေထုန်ကိုပြုသောအကြောင်းအရာဟူမူကား၊ခါးစည်းကိုစည်းလျက်၊ထူးဆန်းသော ပဆိုးခေါင်းပေါင်းကိုပေါင်းလျက်၊မွေးဘွားရာဌာနခါလဒဲပြည်၊ဗာဗုလုန်မြို့သားကဲ့သို့မင်း၏အသွင်ကိုဆောင်လျက်၊အုတ်ထရံ၌ဟင်းသပြတားနှင့် ရေးသောခါလဒဲလူ၏ရုပ်ပုံတို့ကိုမြင်သောအခါ၊တပ်မက်သောစိတ်ရှိ၍ခါလဒဲပြည်သို့တမန်ကိုစေလွှတ်လေ၏။ဗာဗုလုန်မြို့သားတို့သည် သူနှင့်တံဝါသပြုရာဂဒင်တို့လာ၍မတရားသောမေထုံကိုပြုသောအဖြစ်ညဉ့်ညူးစေကြ၏သူသည်လည်းထိုသူတို့ကိုယွန်ရှာသည့်တိုင်အောင်ညဉ့်ညူးခြင်းကိုခံလေ၏ထိုသောမတရားသောမေထုံကိုပြုခြင်းအဝတ်အချီးစီးရှိခြင်းကိုထင်ရှားဖော်ပြသောကြောင့်ငါသည် သူ့အမတ်ကိုယွန်ရှာတကဲ့သို့သူကိုလည်းယွန်ရှာ၏ အသက်ငယ်စဉ်အခါအေဂရုပြည်၌မှားယွင်းသောကာလကို အောက်မေ့သဖြင့်မှားယွင်းခြင်းကို အထက်ထပ်ပြု၏မြဲအင်္ဂါနှင့်တူသောအင်္ဂါမြင်းတုပ်ရည်နှင့်တူသောတုပ်ရည်ရှိသော ထိုရည်စားတို့ကိုပင်တက်မဲ့လေသည်တကားအငယ်27မှ29တို့ဖြစ်၍အိုအဟောလိဘအေဂုတ်တိလူတို့သည်တင့်အထွေကို ရှုံချ၍ အပြိုမသားမြတ်တို့ကိုပွတ်နေကြသဖြင့်သင်အသက်ငယ်စဉ်အခါသင်ပြုသော အာရမအမှုကိုအထက်ထက်ပြုသောကြောင့်အရှင်သာရဘုရားမိန်တော်မူသည်ကားသင်ယွန်ရှာသောရည်စားတို့ကိုငါထစေပြီးလျှင် အရရတို့ကလာ၍တိုက်စေမည်အာရှုရိလူများနှင့်တကွအကြီးကဲတထေးတကြွယ်ထင်ရှားသောသူဖြစ်သောဘာဘူးလုံလူခါလဒဲလူများကြီးဟုသောချစ်ဖွယ်သော လူမျိုးဘူမင်း ဝန်မင်းမူကြီးမကြီးမြင်းစည်းသူရဲ့အပေါင်းတို့သည်စစ်တိုက်လက်နက်နှင့်လဲယထာပါလျက်လူအလုံးရင်းနှင့်တကွလာ၍ဒိုင်းလွှားတန်ခမောက်လုံးတို့ကိုတင့်ပတ်လေ၌ခင်းချင်းကြလိမ့်မည်တရားစီရင်သောအခွင့်ကို သူတို့၌ငါအပ်ပေး၍သူတို့သည်မိမိထုံးစံအတိုင်းစီရင်ကြလိမ့်မည်သူတို့သည်တင့်ကိုမယုံမိအကြောင်း ငါပြု၍တင့်ကိုကြမ်းတမ်းစွာစီရင်ကြလိမ့်မည်တင့်နှကောင်းနရွက်တို့ကိုဖျက်၍အကြံကျွင်းကိုဓာနှင့်ဆင်းကြလိမ့်မည်တင်ဤတာသမီတို့ကိုတင်သွ၍ကြံကျွင်းသောသူတို့ကိုမိရှို့ကြလိမ့်မည်တင်အဝတ်ကိုလည်းချွတ်၍တင့်တယ်သောဒဇာတို့ကိုတင်ယူကြလိမ့်မည်ထိုတို့တင်သည်နောက်တဖန်မျှော်မကြည့်အဂရုပြည်ကိုမအောင်မေ့စေခြင်းဟံတင်ပြုသောအာရမအမှုနှင့် အဲဂုရုပြည်မှပါသောအာရမမေထုံကိုငန်ငိမ့်စေမည်အငယ်28မှ35တဖန်အရှင်သာရဘုရားမိန်တော်မူသည်ကားသင်မုံသောသူသင်ယွန်ရှာသောသူတို့လက်သို့သင်ကိုငါအပ်သဖြင့်သူတို့သည်မုံသည့်အတိုင်းပြုလျက်တင်ကြိုးစား၍စီးပူးတပြန့်သောဥစ္စာတို့ကိုသိယူ၍တင့်ကို၌အဝတ်မရှိ အချီးစီးရှိရစ်စေကြလိမ့်မည် သင်မှား၍၍အချီးစီးရှိခြင်းအာဓမအမှုကိုပြုခြင်းမတရားသောမေထုံတို့လိုက်ခြင်းအရာသည်ထင်ရှားရလိမ့်မည်သင်သည်ဓမ္မအမျိုးသားတို့နှင့်မှားယွင်း၍သူတို့ရုပ်တုများနှင့်ညစ်ညူးသောကြောင့်ထိုတို့ငါစီရင်မည်သင်သည် အမလိုက်သောလမ်းကိုလိုက်သောကြောင့်သူတောက်သောခွက်ကိုတင့်လက်၌ငါထားမည်အရှင်သာရဘုရားမိန်တော်မူသည်ကားတင့်အမတောက်သောခွက်ကျဲ၍ စောက်သောခွက်ကိုတင်တော့ရမည်ထိုခွက်၌များစွာဝင်သည်ဖြစ်၍တင်သည်ကဲ့ရဲ့ခြင်းနှင့် ပြက်ချော်ခြင်းကိုခံရမည်တင့်အမရှမာရိတောက်သောခွက်ပိုင်းတွေစေသောခွက်ကိုတောက်၍ရင်မှုခြင်းညှို့ငယ်ခြင်းနှင့်ဝါရလိမ့်မည်ထိုခွက်ကိုတောက်၍စုပ်ပြီးမှခွက်ချမ်းကိုကြိုက်ခဲ၍ကိုသားမြတ်တို့ကိုဆွဲဖြတ်ရလိမ့်မည်ငါပြောပြီဟုအရှင်သာရဘုရား မိန်တော်မူ၏တို့ဖြစ်၍တင်ဒီငါကိုမေ့လျော့၍တင့်ကြောနောက်သို့ငါကိုပြစ်လိုက်သောကြောင့်တင်ဒီအာမအမှုနှင့် မတရားသောမေထုံအမှု၏အပြစ်ကိုခံလော့ဟု အရှင်သာရဘုရား မိန်တော်မူ၏အငယ်36မှ42တပန်သာရဘုရားသည်ငါအားမိန်တော်မူသည်ကားအချင်းလူသားတင်သည်အဟောလနှင့် အဟောလိဘတို့ကိုစစ်ကြောလောအကယ်စင်စစ် သူတို့ပြုသောဆက်ဆုပ်ရွံရှာပွဲအမှုတို့ကိုဖော်ပြရမည်အကြောင်းမူကားသူတို့သည်မြုံမှထားကြပြီလူအသက်ကိုတတ်သောအပြစ်ရှိကြ၏ယုတ်တုတို့နှင့်ပင်မြုံမှထားကြပြီငါဖို့ဖွားမြင်သောသားတို့ကိုပင်ယုတ်တုစားเสียဖို့မိဖြင့်ပူဇော်ကြပြီထိုမှတပါငါ၌ပြုသော အမှုဟုမူကားထိုနေ့ချင်းတွင်ငါ၏တန်ရှင်းရဌာနကိုညှဉ်းညူးစေ၍ ငါ၏ဥပုံနေ့တို့ကို ရှုတ်ချကြပြီ။ကိုယ်သားသမီးတို့ကို ရုပ်တုရှေ့တွင်သတ်ပြီးမှ၊ထိုနေ့ခြင်းတွင်ငါ၏သန့်ရှင်းရာဌာနကိုညစ်ညူးစေခြင်းငှါလာကြ၏။ထိုသို့ငါ့အိမ်တော်အလယ်၌ပြုကြပြီတကား။ထိုမှတပါး၊သင်သည်တမန်တို့ကိုစေလွှတ်၍၊ဝေးသောအရပ်မှယောက်ျားတို့ကိုခေါ်၍သူတို့သည်လာကြ၏။သူတို့အဘို့သင်သည်ရေချိုးခြင်း၊မျက်စိ၌ဆေးထိုးခြင်း တစားဆင်ခြင်းကိုပြုပြီးလျင်အတရေရှိသောဂရင်ပေါ်မှထိုင်၍ငါနန္တာပေါင်းနှင့်ငါစီကိုတင်သောစပွဲကိုဂရင်ရှိမှခင်းလေ၏ပျော်မွေ့လျက်နေသော လူအလုံးရင်းမြည်တံကိုလည်းကြားရ၏အခြားသောသူအများတို့နှင့်အတူတောကလာ၍လက်၌လက်ကောက်ခေါင်း၌တင့်တယ်သောတရဖူကို ဆောင်းသောတေတောက်ကျူးသူတို့လည်းပါကြ၏ အငယ်53မှ49ငါကလည်းထိုသူတို့သည်ဤမိမ့်မနှင့်ပင် အကယ်၍မတရားသောမေထုံကိုပြုကြလိမ့်မည်လောဟုအိုသည့်တိုင်အောင်ပြစ်ဒစာလုပ်သော ထိုမိမကိုရီမှတ်၍ဆိုသောပြစ်ဒစာမိမရှိရာသို့ယောက်ျားဝင်တတ်တဲ့ကဲ့သို့ သူတို့သည်ထိုအာရမမိမအဟောလနှင့် အဟောလိဘရှိရာသို့ဝင်ကြ၏တို့ဖြစ်၍မြောက်မှထားသောမိမ လူအသက်ကိုတတ်သောအပြစ်ရှိသောမိမဖြစ်သောကြောင့်မြောက်မှထားသော မိမလူအသက်ကိုတတ်သောမိမကိုစီရင်တကဲ့သို့ ဖြောက်မှတ်သောသူတို့သည်စီရင်ကြလိမ့်မည် အရှင်သာရဘုရားမိန့်တော်မူသည်ကားထိုမိမတို့ရှိရသို့လူအလုံးရင်းကိုငါချီစေ၍လူရဲ့တိမ်သွားစေခြင်းဟံအခွင့်ပေးမည်ထိုအလုံးရင်းသည်မိမတို့ကိုဂဲနှင့်ပြစ်၍ဓာနှင့်ခုတ်ချလိမ့်မည် သားသမီးတို့ကိုတတ်၍အိမ်တို့ကိုလည်းမိရှို့ကြလိမ့်မည်ထိုတို့အခြားသောမိမှရှိသမျှတို့သည်တင်တို့ကဲ့သို့အာရမအမှုကိုမပြုဘဲတတိရစေခြင်းကတင်တို့အာရမအမှုကိုတပြည်လုံး၌ငါပယ်ရှင်းမည်လူအလုံးရင်းသည်တင်တို့အာရမအမှု၏အပြစ်နှင့်အလျောက် စီရင်၍တင်တို့သည် ရုပ်ထုများနှင့်ဆိုင်သောအပြစ်ကိုခံရလျက်ငါသည် အရှင်သာရဘုရားဖြစ်ကြောင်းကို သိရကြလိမ့်မည်ဟုမိန့်တော်မူ၏